ဒီနေ့ဂျွန်လ23ရက်2019ခုနှစ်တောက်ကြနေတဲ့ဒီနေ့မှာဇာတာပတိနေ့ဒီနေ့မှာဘုရားဂုံတော်အနန္တတရားဂုံတော်အနန္တသံဃဂုံတော်အနန္တကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးနိပဏိတာဓမ္မဆရာတော်ဘုရားကြီးယခုလက်ရှိ ဘီလင်းဆရာတော်ကြီးစရှိသောဆရာတော်ဘုရားတို့၏ဂုဏ်တော်ကျေးဇူးတော်မေတ္တာတော်တို့ကြောင့်တရားဟော တရားနာယောဂီသူတော်စင်များတရားစီဖွဲ့သူဖွဲ့သားများအလူရှင်လူမများဝေယဝိဆပုဂ္ဂိုလ်များနှင့်မြင်အမမြင်အပ်သောပါရမီဖြစ်ပေအပေါင်းတို့သည်ဒီအကြောင်းကြဘူးဒုက္ခတွေကင်း၍ကိုယ်စိတ်နှပြချမ်းသာမမချမ်းသာသာဖြင့် တတိပဒံ၄ပါးမြတ်တရားကိုရှုမှတ်အထုတ်ပြီးမိတို့ခန္ဓာမှာရှိတဲ့ဓာတ်ကြီး၄ပါးယံသူကြီး၅ယောက်ကို အမှန်တိုင်းသိမြင်ရှုမှတ်နိုင်ကြသဖြင့်ထိုဒုက္ခဘေးအန္တရာယ်မှလွတ်ရာဖြစ်တဲ့နိဗ္ဗာန်ချမ်းသာဟိုမှာတောင်ကန်းအေးချမ်းသောနေမြေမှာပျော်မွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်ပျော်မွေ့စွာနေနိုင်ကြသလိုတရားတရားသော သူတော်စင်တွေကိုလည်းပဲအေးမြသောနေရာမှာအေးချမ်းချမ်းနေနိုင်အောင်ပါရမီပြည့်နိုင်ကြပါစေလို့မေတ္တာစကားပြောကြရင်ဓမ္မသဘင်စတဲ့ဖွင့်လိုက်ပါပြီတဲ့လောကေကိုယုတ်ကိုဟူသောလောက၌ဝါကန္တာ၅ပါးဟူသောလောက၌ကိဉ္စီတစုံတစ်ခုကိုနာဇဥပါတိယတိမဆွေးလန်းတော့ပြီဆိုတဲ့ မဟာတတိပဒနာသုတ်ဒေသနာတော်နဲ့အညီအစွဲလန်ကင်းပုံပါပဲအဲဒီလိုစွဲလန်ကင်းအောင်လို့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဒံဤအာယုန်တွေကိုရှုမှတ်ရတာပဲညောင်းညာပူခြင်းနာခြင်းကြိုက်ခဲခြင်းရာရခြင်းအစရှိသောဒုက္ခဝေဒနာတွေဟာ ဒီဒိဋ္ဌိယာမှာထင်ရှားတယ်အဲ့ဒီဒုက္ခဝေဒနာတွေကိုမယူလို့အမှန်တိုင်းမသိရင်ငါညောင်းတယ်ငါပူတယ်ငါနာတယ်ငါဆင်းရဲတယ်စသဖြင့်ဆွဲလန်းမှုဥပါဒံဖြစ်တယ်အဲ့ဒီလိုဖြစ်မဲ့အဆွဲလန်းဥပါဒံတွေမပြည့်ရအောင်လို့ဒုက္ခဝေဒနာတွေကို အမှန်တိုင်းသိအောင်ရှုမှတ်နေရတယ် အဲဒီလိုဒုက္ခဝေဒနာတွေကိုစုဆိုင်ပြီးတော့မပြတ်ရှုမှတ်နေရင်အဲ့ဒီညောင်းတာမူတာနာတာကလေးတွေဟာကိုယ်ထဲမှာတကူပြီးတကူအသည့်အသည့်ကြာရောက်လာ နေသလိုထင်ရှားတတ်တယ်။အဲဒီတော့အခံကတဲ့ဒုက္ခဝေဒနာတွေဟာသူ့အခိုက်တန်တဲ့သူဖြစ်ပြနေလို့မမြဲတဲ့သဘောတရားပဲဆိုတာ ကိုယ်ပိုင်ဉာဏ်နဲ့သိရတယ်။ဒါကြောင့်ငါငါဥစ္စာအနီမြဲတဲ့အနေစသဖြင့်မဆွဲလန်းတော့ဘူးအဆွဲလန်းကင်းသွားတယ်။အဲဒီလိုဆွဲလန်းကင်းအောင်လို့ရှိမှရတာပဲ။ဉာဏ်သိစေ၌ဥပါဒာနဲ့ခန္ဓာ၅ပါးတဲ့။ဒီဉာဏ်သိမှုဆိုတာကလည်းအလွန်ကျေပြန့်ပါတယ်။အလွန်လည်းအဖြစ်များပါတယ်။ နိုးနေတဲ့အခါဆိုရင်မြင်းမပြတ်ဖြစ်နေတာပဲအနီးနားမှာနှစ်သက်စရာตายာစရာဘာမှမရှိပေမဲ့အသက်ရှင်နေတဲ့အတ္တကောင် အနေနဲ့ထင်မှတ်ဆွေးလန်းနေတာပဲဒါကြောင့်ဒီစိတ်ကူးကြံသီးမှုကိုရှုသိမှုရာအလွန်ပင်အရေးကြီးပါတယ်ကြံသီးမှုဆိုတာကလည်းခွဲကြံစိတ်ပြကြည့်ရင် ဥပါဒာနဲ့ခန္ဓာ၅ပါးအပေါင်းပါပဲဘလို့လဲဆိုရင်ယန္တိယမှာရွှင်လန်းဝမ်းမြောက်တာလည်းရဲ့ရွှင်လန်းဝမ်းသာလည်းရဲ့ကြံနေတာလည်းရှိတယ်စိတ်ညစ်ညှိုးနွမ်းလည်းရဲ့ကြံနေတာလည်းရှိတယ်မရွှင်မညှိုးအလေလက်ဖြစ်လည်းရဲ့ကြံနေတာလည်းရှိတယ်အဲဒီလိုဖြစ်ရမှာရွှင်လန်းဝမ်းသာတာက ဒေါမနတခေါ်တဲ့ဒုက္ခဝေဒနာပဲစိတ်ညစ်တာကဒေါမနတခေါ်တဲ့ဒုက္ခဝေဒနာပဲမရွှင်မညူးအလေလက်ဖြစ်နေတာကဥပကဝေဒနာပဲအဲ့ဒီဝေဒနာသုံးပါးကိုဖြစ်ကြိုက်ဖြစ်ကြိုက်မှမရှုနိုင်ရင်ငါချမ်းသာနေတယ်ငါကောင်းနေတယ်ငါဆင်းရဲနေတယ်မကောင်းဘူးငါမကောင်းနေတာလည်းမဟုတ်ဘူး မကောင်းတာလည်းမဟုတ်ဘူးစသဖြင့်ဆွေလန်းတတ်တယ်အဲဒီလိုဆွေလန်းနိုင်တဲ့အတွက်အဲ့ဒီခံစားမှုဝေဒနာ၃ပါးကို ဝေဒနာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်နောက်ပြီးတော့စိတ်ကူးရောက်ရရောက်ရအာယုံကိုမှတ်သားတဲ့တင်ညာလေးထင်ရှားတယ်အထူးအဖြင့်ပြောဆိုစရာတွေကိုစဉ်းစားနေတဲ့အခါ ဇရင်အင်းတွက်ချက် ရှင်းလင်းနေတဲ့အကံစသည်မှာဒီမှတ်သားမှုကပိုပြီးထင်ရှားတယ်အဲ့ဒီမှတ်သားမှုကိုလည်းငါမှတ်မိတယ်ငါမှတ်ဉာဏ်ကောင်းတယ်စသဖြင့်ဆွဲလန်းတတ်တယ်ဒါကြောင့်အဲ့ဒီမှတ်သားမှုကိုတင်ညာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်နောက်ပြီးတော့အဲ့ဒီစိတ်ကူးကြံသိကြိုက်မှာအာယုံကိုထင်ရှားတွေ့မှုဖတ်တာလည်းထင်ရှားတယ် အာယုံစီကိုဥတန်းပြီးညွတ်တဲ့ဝိတက်လည်းထင်ရှားတယ်နှလုံးသွင်းမှုမနတိကာရာလည်းထင်ရှားတယ်ဤလိုဖြစ်စီဟိုလိုဖြစ်စီစသဖြင့်စိတ်စောတိုက်တွင်းမှုစေရနာလည်းထင်ရှားတယ်အဲ့ဒီစေရနာတိုက်တွန်းပုံကတော့တကယ်လို့လို့မဖြစ်နိုင်တဲ့ညာခါစသည်မှာအရေးကြီးတဲ့ကိစ္စကိုစိတ်ကူးမိရင် အလွန်ထင်ရှားတတ်တယ်။သွားလိုက်ပြောလိုက်စသည်ဖြင့်စိတ်ထဲမှာတိုက်တွန်းနေပုံဟာအလွန်ပင်ထင်ရှားတတ်ပါတယ်။အကုသိုလ်စိတ်ဖြင့်ကြံစည်နေတဲ့အခါမှာလောဘဒေါသစသည်တို့လည်းထင်ရှားတယ်။ကုသိုလ်စိတ်ဖြင့်ကြံစည်နေတဲ့အခါမှာအလောဘအဒေါသအမောဟတတ္ထတတိစသည်တို့လည်းထင်ရှားတယ်။ ယခုပြောခဲ့တဲ့ဘဒ္ဒဝေဒနာဘဒ္ဒစေရနာမနတိကာရ အစရှိသောသဘောတရားတွေကစိတ်ကူးကြံစီအစဉ်စဉ်ဖြစ်အောင်လဲလုံးစော်ပေးနေတယ်ပြောဆိုအောင်လဲလုံးစော်ပေးနေတယ်တွားခြင်းရက်ခြင်းထိုင်ခြင်းအိတ်ခြင်းကွေးခြင်းဆန့်ခြင်းစသောကိုယ်မူရာတွေပြုလုပ်အောင်လဲလုံးစော်ပေးနေတယ် အဲ့ဒီစိတ်အမူအရာနှုတ်အမူအရာကိုယ်အမူအရာတွေဖြစ်အောင်လှုံ့ဆော်တာဟာပြုပြင်မှုသင်္ခါရတွေတဲ့အဲ့ဒီပြုပြင်မှုသင်္ခါရတွေကပုဂ္ဂိုလ်တ attva နဲ့တူတယ်ဒါကြောင့်အဲ့ဒီပြုပြင်မှုသင်္ခါရတွေကိုငါလို့ထင်မှတ်ဆွဲလန်းနေကြတာငါကြံတယ်ငါပြောတယ်ငါသွားတယ်ငါလုပ်တယ်စသဖြင့်ဆွဲလန်းတာတွေဟာ ဒီသင်္ခါရတွေကိုဆွဲလန်းတာပဲအဲ့လိုဆွဲလန်းတာကိုကာရကအတ္တဆွေလို့ခေါ်တယ်ဒါကြောင့်ပတ္တစေရနာမနတိကာရအစရှိတဲ့ဒီသင်္ခါရတွေကို သင်္ခါရဥပါဒာနဲ့ခန္ဓာလို့ခေါ်ရပါတယ်နောက်ပြီးတော့အဲ့ဒီကြံစီ နေကြိုက်မှာကြံတိယုံမြစိတ်ဝိညာဉ်ကလည်းထင်ရှားတယ် မြန်မာလူမျိုးတွေအနေအချင်းအဲ့ဒီကြံသိနေတဲ့စိတ်စတသိက်တရားတွေကို စိတ်လိုပဲထင်ရှားသိနေကြပါတယ်အဲ့ဒီကြံသိယုံမြကိုလဲအတ္တကောင်ငါကောင်အနေအချင်းဆွဲလန်းတာအလွန်များပါတယ်အဲ့လိုဆွဲလန်းနိုင်တဲ့အတွက်ကြောင့်အဲ့ဒီစိတ်ဝိညာဉ်ကိုဝိညာဉ်ဥပါဒနဲ့ခန္ဓာလို့ခေါ်ရတယ်။နောက်ပြီးတော့ အဲ့ဒီစိတ်ကူးကြံစည်ခိုက်မှာကြံသိမှုဤတရားရုပ်လဲထင်ရှားတယ်။ဒါကြောင့်အကြမ်းမြင်နေတဲ့လူတွေက ရုပ်ကိုယ်ကပဲကြံသိနေတယ်လို့တောင်ထင်မှတ်ဆွဲလန်းနေကြသေးတယ်။အဲ့လိုဆွဲလန်းနိုင်တဲ့အတွက်အဲ့ဒီကြံသိမှုဤတိမီယာရုပ်ကို ရုပ်ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။ကြံသိမှုဤအာယုံကတော့ ယုတ်လည်းရှိတယ်နာမ်လည်းရှိတယ်ပြဉ္ညာလည်းရှိတယ်သင်္ကာရတွေအဲ့ဓာတွေကိုဆွဲလန်းတာပဲဒါကြောင့်ယုတ်အာယုံကိုတော့ယုတ်ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်နာမ်အာယုံကိုတော့နာမ်ဥပါဒာနဲ့ခန္ဓာ၄ပါးတဲ့ထဲသွင်းယူရတယ်ပြဉ္ညာကိုတော့အဲ့ဒီပညာဤတိမိယယုံနံရှိရင်အဲ့ဒီယုံနံနဲ့ဆိုင်တဲ့ဥပါဒာနဲ့ခန္ဓာတဲ့ထည့်ယူမှာပဲ ဘလို့လဲဆိုရင်ယံပိဿာဏလပတိတံပိဒုက္ခံဆိုတဲ့စကားရမှာအလိုရှိတာကိုမရခြင်းသည်ဒုက္ခဆင်းရဲပဲဒါပေမဲ့မရခြင်းဆိုတာကယုံ nant တရားကိုတရားကိုမရှိဘူးပြဉ္ညမြတာဖြစ်တယ်ဒါကြောင့်အဲ့ဒီစကားရရဖွင့်ထကရမှာမရနိုင်တာကိုလိုချင်တဲ့တဏှာကိုဒုက္ခလို့ဖွင့်တဲ့အကြောင်း မူလဒီဃာမှာပြဆိုထားတယ်အဲ့ဒါကိုအဲ့ဒါလိုပဲမှတ်ယူရမယ်ဉာဏ်တိကိမှာထင်ရှားတဲ့ဥပါဒာနဲ့ခန္ဓာ၅ပါးကိုပေါ်ပြတာပြည့်စုံသွားပြီအကျဉ်းချုပ်မှတ်သားရအောင်ဉာဏ်တိစေခဏ၌ဉာဏ်တိမူဤဒီယာယုတ်ကယုတ်ဥပါဒာနဲ့ခန္ဓာ ကြံလို့ကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာကြံပြီးတဲ့အာယုံကိုမှတ်သားတာကတင်ညာဥပါဒာနဲ့ခန္ဓာကြံသိမှုပြောမှုပြုမှုပြီးအောင်ကြောင်းကြစိုက်တာနှလုံးသွင်းတာက သင်္ခါရဥပါဒာနဲ့ခန္ဓာကြံသိယုံမြတ်တဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာ ဤကဲ့သို့မှတ်သားထားသင့်ပါတယ်တဲ့ယံတိမှုဆိုတဲ့ဒီစိတ်ကူးစဉ်းစားကြံစီမှုကို ဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းရှုရှုပြီးအမှန်တိုင်းသိဖို့ရာအလွန်ရည်ကြီးပါတယ်မရှုနိုင်လို့အမှန်တိုင်းမသိရင်တော့အဲ့ဒီကြံသိမှုကိုငါငါဥစ္စာ မြဲတယ်ချမ်းသာတယ်ကောင်းတယ်စသဖြင့်ဆွဲလန်းတဲ့ဥပါဒံဖြစ်လိမ့်မယ်အခုလူအများစုဟာဒီဆွဲလန်းမှုတွေမပြတ်လို့လို့ပဲဖြစ်နေကြတာဆွဲလန်းမှုဥပါဒံဖြစ်တော့ဥပါဒာနပစ္စယဘဝဆိုတဲ့ပဋိစ္စသမုပ္ပဒေသနာတော်နဲ့အညီဘဝအသစ်ဖြစ်ကြောင်းကံတွေဖြစ်ဖြစ်ပြီးဘဝသစ်တွေဖြစ်ဖြစ်သွားတယ် ဖြစ်ရာရာဘဝတိုင်းမှာအိုရနာရတေရမယ်တောကပရိဒေဝဒုက္ခဒေါမနတဥပါယတာဆိုတဲ့ဆင်းရဲတွေကိုလည်းတွေ့ကြုံခံစားသွားကြရမယ်။ယံတိမှုဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပြီးအနေစာဒုက္ခအနတ္တအနေဖြင့်အမှန်တိုင်းသိသိသွားရင်တော့အဲ့ဒီကြံတိမှုနဲ့စပ်ပြီး ဆွဲလမ်းမှုဥပါဒံမဖြစ်တော့ဘူးဥပါဒံမဖြစ်တော့ကမ္မဘဝမဖြစ်ဘူးကမ္မဘဝမဖြစ်တော့ဘဝတည်းမဖြစ်ရဘူးဘဝတည်းမဖြစ်တော့အိုခြင်းနာခြင်းသေခြင်းသို့ရင်ပူဆွေးခြင်းအစရှိတဲ့ဆင်းရဲတွေအကုန်လုံးကင်းကျင်းသွားတယ်အဲ့ဒီလိုဆင်းရဲတွေကင်းကျင်းသွားတာဟာရှုတိရတဲ့ကြံသိမှုတစ်ခုတစ်ခုနဲ့စပ်ပြီး တည်ငါအားဖြင့်ကင်းငြိမ်းပုံပါပဲအဲ့ဒီလိုရှုသိတိုင်းရှုသိတိုင်းတည်ငါအားဖြင့်ငြိမ်းတော့အရိယာမဲ့ဖြစ်ပေါ်လာတဲ့အခါမှာအမြင့်ပြတ်အကျွင်းမဲ့ငြိမ်းသွားမယ်ဒါကြောင့်ပေါင်းနေပိနေထိုင်နေထိတယ်စသဖြင့်ရှုမှတ်နေရင်စိတ်ကူးကြံစီမှုဖြစ်ပေါ်လာရင် အဲ့ဒီကြံစိတ်ကူးကြံစီမှုကို စိတ်ကူးတယ်စဉ်းစားတယ်ကြံစီတယ်စသဖြင့်ရှုမှတ်ရတာပဲအခုပြောလာခဲ့တာဟာမြင်ကြိုက်ကြားကြိုက်နံကြိုက်စာတိကြိုက်တိတိကြိုက်ကြံတိကြိုက်ဆိုတဲ့ခဏ6ပါးမှာထင်ရှားတာတွေဟာဥပါဒာနဲ့ခန္ဓာ၅ပါးမြတ်တာဖြစ်တယ်အသေးစိတ်အပြင်တယုတ်ခွဲခဲ့တာပဲ မရှိမမတ်နိုင်တဲ့ပဂတိလူတွေမှာမြင်တဲ့ကံမြင်သိတဲ့ကိုယ်ဘက်ကလည်းအကောင်ကြီးအနေနဲ့ထင်ရှားနေတယ်။အမြင်ကံအပြင်ဘက်ကလည်းမိမယောက်ျားအကောင်ထေဝတ္ထုကြီးတွေအနေနဲ့ထင်ရှားနေတယ်။ကြားကြိုက်စသည်မှာလည်းဒီနည်းအတိုင်းပဲအမှန်ကတော့အဲဒီလို အကောင်ထေဖြင့် အကောင်းတဲ့တရတ္တိဆိုတာရှိတာတော့မဟုတ်ဘူးဥပါဒါနဲ့ခန္ဓာ၅ပါးပဲရှိတယ်အဲ့ဒီဥပါဒါနဲ့ခန္ဓာ၅ပါးယံကိုယ်ကိုတတ်မဲ့ယံသူကြီး၅ယောက်ဆိုတာတော့နားလည်သဘောပေါက်ဖို့လိုတယ်အဲ့ဒီမြင်ကက်ကြားကက်စသောခဏ၆ပါးမှ အလိုလည်းမရှိဘူးဒီကဏ6ပန်းမှာသာ ထင်ရှားပေါ်နေကြတယ်ထင်ရှားပေါ်လာသမျှတွေဟာလည်း ဥပါဒါနဲ့ခန္ဓာ၅ပါးမြပဲဖြစ်တယ်။ဥပါဒါနဲ့ခန္ဓာတွေရှိနေလို့ဆင်းရဲရတယ်တဲ့။ဘဝတည်ပြရလို့ဆင်းရဲခြင်း၊အိုခြင်း၊နာတည်ခြင်း၊ဆိုရင်ပူဆွေးခြင်းအစရှိတဲ့ရောက်เสียဆင်းရဲတွေဟာဒီဥပါဒါနဲ့ခန္ဓာတွေရှိနေလို့ဖြစ်တဲ့ဆင်းရဲဒုက္ခတွေပဲ။ဒီဥပါဒနဲ့ခန္ဓာတွေရှိနေသည်မြကာလပတ်လုံး ဖြစ်ခြင်း၊အိုခြင်း၊သေခြင်းအစရှိတဲ့ကြောက်စရာဆင်းရဲတွေရာရှိနေပါပဲ။ဒါကြောင့်ဒီဥပါဒณะခန္ဓာတွေရာလဲကြောက်စရာကောင်းတဲ့ဆင်းရဲတွေပဲ။အဲအတူတူပြောရရင် ရုပ်ကိုရှိနေလို့ရုပ်ရှိနေလို့ရုပ်ကိုမီးပြီးကိုယ်ဆင်းရဲစိတ်ဆင်းရဲတွေဖြစ်ရတယ်။တိတတ်တဲ့နံရှိနေလို့ နံကိုမှီပြီးကိုယ်စင်းရဲစိတ်စင်းရဲတွေဖြစ်ရတယ်။ဒါကြောင့်ဥပါဒဏ်နဲ့ခန္ဓာလို့ခေါ်တဲ့ယုံ nant တရားတွေဟာကြောက်เสียကောင်းတဲ့စင်းရဲတွေကြီးပဲ။တဏှာဖြင့်ကိုယ်စိတ်ထဲမှာကိုယ်ရဲ့စိတ်ထဲမှာမခံတာတဲ့ကိုယ်စင်းရဲစိတ်စင်းရဲဒုက္ခဝေဒနာတွေဟာ ဒုက္ခဒုက္ခလို့ဆိုတဲ့ဆင်းရဲအစစ်ဖြစ်တဲ့အတွက်ကြောက်စရာတွေပဲအများကလည်းကြောက်ကြပါတယ်ဒါကြောင့်ဒုက္ခဝေဒနာဆိုတဲ့ဥပါဒာနဲ့ခန္ဓာဟာဆင်းရဲအစစ်မဒုက္ခသစ္စာပဲကိုယ်တဲ့စိတ်ထဲမှာကောင်းတဲ့ကိုယ်ချမ်းသာစိတ်ချမ်းသာဒုက္ခဝေဒနာတွေကတော့ သူတို့ဖြစ်နေတုံးမှာရှိနေတုံးမှာကိုရောစိတ်ပါချမ်းသာပြီးကောင်းနေပြီမဲ့သူတို့မရှိတဲ့အခါမနေတာမထိုင်တာဖြစ်ပြီးဆင်းရဲစေတတ်လို့ဝိပရိနာမဒုက္ခလို့ဖောက်ပြန်ပြောင်းလဲဆင်းရဲတဲ့အတွက်ကြောက်စရာကောင်းပါတယ်တဲ့ဒါကြောင့်ဒုက္ခဝေဒနာဆိုတဲ့ဥပါဒါနဲ့ခန္ဓာတွေကလည်းအရိယာတို့အမြင်အပြင် လှပတဲ့စင်ကိုပြပြီးယူတွတ်စေတတ်တဲ့ဘလူဘလူမကဲ့သို့ကြောက်စရာကောင်းတဲ့စင်ရဲ့စစ်မှန်ဒုက္ခသစ္စာတွေဖြစ်တယ်။တနည်းအားဖြင့်အဲ့ဒီချမ်းသာဒုက္ခဟာမမြဲတဲ့အတွက်ဒီမြဲဒီနေအောင် ရှိမြဲရှိနေအောင် အမြဲမပြတ်ကြောင်းကြဆိုင်ပြီးပြုပြင်ပေးနေရတယ်။ အဲ့လိုမပြတ်ပြုပြင်ပေးနေရတဲ့အတွက်ကြောင့်လဲကြောက်เสียကောင်းတဲ့ဆင်းရဲအစစ်မှန်ဒုက္ခသစ္စာပါပဲ။ယန်နဲ့ဥပက္ခဝေဒနာနဲ့တင်ညာသင်္ခါရဝိညာဉ်ရုပ်ဆိုတဲ့ဥပါဒာနဲ့ခန္ဓာတွေဟာခဏမစဲဖြစ်ပြနေလို့မမြဲတဲ့အတွက်လဲအရိယာတို့အမြင်ဖြင့်ကြောက်เสียကောင်းတယ်။ဘယ်ချိန်မဆိုသိနိုင်တဲ့အတွေ့ မြူလူလူဇယ်ဖြစ်နေတဲ့မြူလူဇယ်ဇယ်ဖြစ်နေတဲ့တိုက်အိမ်ကြီးရဲ့ဝင်းနေရမှကြောက်စရာကောင်းသလိုအဲ့ဒီမမြဲတဲ့ဥပါဒာနဲ့ခန္ဓာတွေကို အထဲကိုလုံနေရတာကြောက်စရာကောင်းတယ်နောက်ပြီးတော့မမြဲတဲ့အတွက်ဒီမြဲနေအောင် ကြောင်းကြဆိုင်ပြီးမပြတ်ပြုပြင်ပေးနေရတယ် အဲ့ဒီလိုပြုပြင်ပေးနေရတဲ့သင်္ကာရဒုက္ခဖြစ်တဲ့အတွက်လဲကြောက်เสียကောင်းတယ်ဒါကြောင့်အရိယာတို့အမြင်ဖြင့်ဒုက္ခဒုက္ခဝေဒနာတို့မှတပါသောဥပါဒာနဲ့ခန္ဓာတွေဟာလဲကြောက်เสียကောင်းတဲ့အစဉ်ရဲ့အစစ်မှန်ဒုက္ခသစ္စာကြီးပဲအဲ့ဒီလိုဥပါဒာနဲ့ခန္ဓာ၅ပါးလုံးအရိယာတို့ဤအမြင်ဖြင့် ရောက်เสียကောင်းတဲ့ဆင်းရဲအစစ်မှန်ကြီးဖြစ်တာကြောင့်မြတ်စွာဘုရားကတန်ခိတ္တနာခြင်းအပြင်ဆိုလင်းပြင်းစငါးပါးကုန်သော ဥပါဒာနဲ့ခန္ဓာငါငါဥစ္စာအနေနေသဒုက္ခအတ္တအနေဖြင့်စွဲလန်းနိုင်သောယုံနံသဘောတရားတို့သည်ဒုက္ခကြောက်ွယ်ဆင်းရဲတို့သာသည်လို့ဒုက္ခသစ္စာတယုတ်ကို နိဂုံးချုပ်ပြီးဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့ယခုဥပါဒာနဲ့ဥပါဒာနဲ့ခန္ဓာကိုကွဲခြားပြီးတော့ပြောမယ်ဥပါဒံဆိုတာကဆွဲလမ်းမှုတဲ့အဲ့ဒီဆွဲလမ်းမှုကကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံလို့၄ပါးရှိတယ်လူကျင်နှစ်သက်တာယာပြီး ဆွဲလန်းတာကိုကာမှုပါဒံခေါ်တယ်တဏှာဆွဲပါပဲအတ္တကောင်ငါကောင်အနေဖြင့်ဆွဲလန်းတာကို အတ္တဝါဒုပါဒံခေါ်တယ်အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတာနဲ့အတူတူပါပဲအစ္စာလေးပါးကိုသိအောင်ကျင့်တာလည်းမဟုတ် မကင်ရှစ်ပါးကို ဖြစ်ပွားစေတာလည်းမဟုတ်ပါပဲတစုံတကူသောအလေးကျင့်မြပြင် တန်တရားဆင်းရဲမှလွတ်တယ်မဟုတ်မနာမတိအမြဲတမ်းချမ်းသာသွားတယ်လို့ယုံကြည်ဆွဲလန်းတာကိုသီလပတုပါဒံခေါ်တယ်အကျင့်လမ်းမကိုအကျင့်လမ်းမှန်လို့ယုံကြည်ဆွဲလန်းတဲ့မိစ္ဆာဒိဋ္ဌိတစ်မျိုးပါပဲကံနဲ့ကံအကျိုးမရှိဓမ္မလွန်ဘဝဆိုတာမရှိဘူး ဘုရားယဟန္တာမရှိ လို့ယူဆဆွဲလန်းတာကိုဒိဋ္ဌုပါဒံခေါ်တယ်အတ္တဒိဋ္ဌိသီလပတ္တပရမတ္တဒိဋ္ဌိတို့မှတပါသောမိစ္ဆာဒိဋ္ဌိဟူသမျှကိုလည်းဒိဋ္ဌုပါဒံလို့ခေါ်တယ်အဲ့ဒီဥပါဒံ၄ပါးထဲမှာကာမှုပါဒံကနှစ်သက်သာရတဲ့တဏှာပဲဉာဏ်နဲ့ဥပါဒံ၃ပါးကအထင်လွဲမှားတဲ့အယူမှား ဒိဋ္ဌိကြီးပဲဒါကြောင့်တင်လွဲตาယာဆွဲလန်းတာနှပြဥပါဒံလို့ဇောပုဂ္ဂလိစီထားတယ်အတင်လွဲမှပြီးဆွဲလန်းတဲ့ဒိဋ္ဌိဆွဲကတစ်မျိုးตาယာနှစ်သက်ဓမ္မပြီးဆွဲလန်းတဲ့တဏှာဆွဲကတစ်မျိုးဒီလိုနှမျိုးရှိတယ်လို့ဆိုလိုပါတယ်အဲ့ဒီဥပါဒနှမျိုးဖြင့်ဆွဲလန်းနိုင်တဲ့ရုပ်အဘိုးအစု နံဘို့စုတွေကိုဥပါဒာနဲ့ခန္ဓာခေါ်တာပဲအဲ့ဒါကိုလဲငါငါဥစ္စာဆွေးနိုင်တာဥပါဒာနဲ့ခံလို့သမ္ပုစီတာတယ်ငါလို့ဆွဲလန်းတာကအတ္တဒိဋ္ဌိအတ္တဒိဋ္ဌိဆွဲဖြစ်ရင်ဉာဏ်နဲ့ဒိဋ္ဌိအဆွဲနှစ်ပါးလဲဖြစ်နိုင်တော့တာပဲ။ဒါရတတ်မဲ့ပြီးဆွဲလန်းရင် ကိုယ်ဥစ္စာမဟုတ်သေးပေမဲ့ကိုယ်ပိုင်ဥစ္စာလိုပင်သိမ့်ပိုက်ပြီးဆွဲလန်းတယ်။ဒါကြောင့်ပါဠိတော်များမှာအဲ့ဒီတဏှာဖြစ်ပုံကိုဧတံမမဤဟာကငါဥစ္စာလို့ဒါယာသိမ့်ပိုက်ပြီးဖြစ်ပုံကိုပြထားပါတယ်။ဒီဆောင်ပုံမှာလဲအဲ့ဒီပါဠိနိယယငါဥစ္စာအနေဖြင့်ဒါယာသိမ့်ပိုက်ပြီးဆွဲလန်းပုံကိုပြထားပါတယ်။ အဲ့ဒီလိုအတ္တကောင်ငါကောင်အနေနဲ့အမြင်မှအယူမှပြီးတော့ငါဥစ္စာအနေနဲ့တာယာသိမ့်ပတ်ပြီးတော့ဖြစ်စီဆွဲလန်းနိုင်ဆွဲလန်းနိုင်ကောင်းတဲ့ယုံနာဖို့စုတရားတွေကို ဥပါဒာနဲ့ခန္ဓာခေါ်တယ်လို့ဆိုလိုပါတယ်အဲ့ဒီလိုတဏှာနဲ့ဒိဋ္ဌိနဲ့မဆွဲလန်းနိုင်ကောင်းတဲ့နံတရားအဖို့စုတွေကိုတော့ ရိုးရိုးခန္ဓာလို့သာဆိုရတယ်ဥပါဒနဲ့ခန္ဓာလို့တော့မဆိုရဘူးအဲ့ဒီရိုးရိုးခန္ဓာတွေကဘယ်လိုဟာတွေလဲဆိုရင်မဲ့၄ပါးဖို့၄ပါးထဲမှာပါဝင်တဲ့ဝေဒနာဒိညာသင်္ခါရဝိညာဉ်ဆိုတဲ့တရားတွေပါပဲအဲ့ဒီလောကုတ္တရာဝေဒနာဒိညာသင်္ခါရဝိညာဉ်တို့ကိုတော့ဝေဒနာခန္ဓာ တင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာလို့သာဆိုရတယ်ယခုဒီမှာဥပါဒံဖြင့်ဆွဲလန်းနိုင်ကောင်းတဲ့ဥပါဒံနဲ့ခန္ဓာဆိုတာတွေကဘာတွေလဲဆိုရင်ရှင်းနာကကျင်ကျင်ပြောကြည်ဖြစ်တဲ့လောကီယုတ်ဝေဒနာဒိညာသင်္ခါရဝိညာဉ်ဆိုတဲ့ယုံနဲ့အဘိုးစုတရားတွေပါပဲ အဲ့ဒါတွေကိုယုတ်ဝေတင်ညာသင်္ခါရဝိညာဤငါတံလို့တယုတ်ပြဆောင်ဘုတ်တကုလဲစီထားတယ်အဲ့ဒီ၅ပါးကတော့ရှင်းနာကအကျဉ်းချင်းဓာတ်ဓာတ်ယုတ်ကဲယုတ်ကဲဆိုကဲလို့ရှင်းနေတော့ပါပြီအဲ့ဒီလောကီယုံနာဥပါဒာနဲ့ခန္ဓာ၅ပါးဆိုတာဇံမရတဲ့ပုဂ္ဂိုလ်မှာဆိုရင် မြင်တိုင်းကြားတိုင်းနံတိုင်းစားသည့်တိုင်းထိသည့်တိုင်းကြံသည့်တိုင်း ဒွါရ6ပါး၌ထင်ရှားပေါ်နေတဲ့ယုတ်တရားတွေနဲ့ကာမဝဇ္ဇရစိတ်စေတသိက်တွေပါပဲဇံရတဲ့ပုဂ္ဂိုလ်မှာတော့မနောဒွါရမှာထင်ပေါ်တဲ့ဇံဆိုတဲ့ရူပဝဇ္ဇရအရူပဝဇ္ဇရတရားတွေလည်းပါဝင်တယ်အဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးတရားတွေဟာဝိပဿနာရှုအပ်တဲ့ဒုက္ခသစ္စာတရားတွေကြီးပဲနောက်ပိုင်းကြတော့ မြတ်စွာဘုရားကပရိညေယဝိပဿနာဉာဏ်မဲ့ဉာဏ်တို့ဖြင့်ပိုင်းခြားသိရသောတရားဖြစ်ကြောင်းဟောကြားတော်မူပါတယ်။အတတိယပိုင်းသမ္မာဒိဋ္ဌိမဂ်ခင်အပွင့်ဒုက္ခဉာဏံဒုက္ခသစ္စာ၌အတိဉာဏ်ကိုသမ္မာဒိဋ္ဌိမဂ်ခင်လို့ခေါ်ဆိုအပ်ကြောင်းထုတ်ပြခဲ့တယ်။အဲ့ဒါဟာဒီဥပါဒနဲ့ခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာကို ရှုမှတ်ပြီးသိတဲ့ဉာဏ်ကိုပြောတာဒါကြောင့်မြင်တိုင်းကြားတိုင်းနာမ်တိုင်းစသည်တိုင်းဓိတိတိုင်းဉာဏ်တိတိုင်းတဲ့ဓာရ6ပါးကတင်ရှားပေါ်လာသည်မြမျက်စိနဲ့အစင်းနားနဲ့အတန်းအစရှိသောယုတ်ဥပါဒာနဲ့ခန္ဓာတွေမြင်သိမှုကြားသိမှု အစရှိသောနာမ်ဥပါဒာနဲ့ခန္ဓာတွေကို ရှုမှတ်ပြီးတော့ အပြစ်အပြစ်အနေအစဒုက္ခအနတ္တသဘောများကိုအမှန်တိုင်းသိသောအဖြစ်ဥပါဒာနဲ့ကံနဲ့၅ပါးယုံနာတရားတွေကိုဒုက္ခသစ္စာဆင်းရဲအစစ်အမှန်တရားတွေပဲလို့ကိုယ်ပိုင်ဉာဏ်ဖြင့်သိရမယ်ဆိုတာလဲမြဲမြံစွာ မှတ်သားထားကြရမယ်အခုဒီရိတ်တာမှာတတိပဒဏီအယ ပေါ်သမျှကိုရှုမှတ်ပြီးတော့ယခုပြောခဲ့တဲ့အတိုင်းမှန်ကန်စွာသိနေကြတဲ့ပုဂ္ဂိုလ်တွေမှာအမတန်ဝမ်းသာစရာကောင်းတယ်။တန်ခိတ်ဒီနပင်စုပါဒနဲ့ခန္ဓာဒုက္ခလို့မြတ်စွာဘုရားဟောကြားတဲ့အတိုင်းငါတို့သိရပါပြီတဲ့။ယံသူကြီးတွေဖြစ်တယ်လို့ဆင်ញင်ပြီးတော့ ဝမ်းမြောက်ကြဖို့ပါပဲဝမ်းမြောက်ပြီးတော့အတိညာပြည့်စုံတဲ့ပြည့်စုံအောင်တို့တက်ပြီးအာထုသွားဖို့အတုတိုက်တွန်းပါတယ်အချိန်စီပြီးသစ္စာ၄ပါးနဲ့တရားဏီကုံသိမ့်ပါတော့မယ်တဲ့ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သောတရားတော်ကိုနာယူမှတ်သားဟောကြားနေကြသောကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာရဏတတရားတို့သည်၎င်း စัจ java လအနန္တကဗာနန္တမှာရှိတဲ့တတ္တဝအနန္တတို့ဤလောကီယုံနာခန္ဓာအယနာဓာတရားတို့သည်၎င်းပြစ်ခြင်းပြက်ခြင်းကိုခြင်းနာခြင်းသိခြင်းအစရှိသောဆင်းရဲစစ်မှန်နေဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာဖြစ်အောင်တည်ထောင်ပြီးတဲ့ဒနာ၃ပါးဒနာ၆ပါးဒနာ၁၀၈ပါးကသမှုတရားသစ္စာ အိဒနာချုပ်ရာငြိမ်းရာအေးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနှင့်တကဝမြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိဇ္ဇမြတ်သောသာသနာပြုမြတ်ကောင်းမှုတွေက မကသစ္စာလို့ သစ္စာ၄ပါးတရားကိုလေးကျင့်တိုင်းတိုင်းသိမြင်ကြပါသဖြင့်မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി အယတာကိုစီကိုငါခံစားနိုင်ကြပြီဟိုမှာတောင်းကအေးချမ်းသောနေညီမပျော်မွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်ပျော်မွေ့သလိုတကြတကြတော့သူတွေလည်းဟိုမှာပကံအေးချမ်းသောနေမရအောင် နီလံပေးနိုင်တဲ့သာသနာအာဇာနည်ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေကိုစီကိုငှဖြစ်နိုင်ကံစားနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု